ခန်းကြီးနှင့်အငယ်1မှ12ဤဒေလဤသားများဟုမူကားရုဘင် ရှိမောင်လေဝိယုဒဣတခါဇာဘူးလုံဒံယောသဗယံမေနတလိဂတ်အာရှာဒီယုဒသည်ခါနန်မျိုးဖြစ်သောရှုအာသမီးတွင် မြင်သောသားကအေယအောနံရှေလဒီယုဒသားကြီးအေယသည်သာရဖျားရှိတော်၌သိုးသောသူဖြစ်၍ကိုမြတ်တော်မူခြင်းကိုခံရ၏ ချွေးမတာမာတွင် မြင်သောသားကားဖာရက်နှင့်ဇာရတီယုဒသားပေါင်းကား9ယောက်တီဖာရက်သားကားဟေဇယုန်နှင့် ဟာလမုလတီဇာရသားကားဇီမရိဧတံဟေမံကာလကောလဒါရဘောင်း9ယောက်တီဇီမရိသားဖြစ်သောကာမိဤသားကားကျိန်ဆဲအပ်သောအရာကိုယူ၍ပြစ်မှားသဖြင့်ဤဒေလမျိုးကိုနှောက်ရက်သောအာခန္ဒီ ဧတံသားကားအာဇရိတီဟေဇယုံမြင်သောသားကားယေရမေလအာယံကာလက်တီအာယံသားကားအမိနဒအမိဒဒသားကားယုဒမျိုးသားတို့တွင်ဘိုလုတ်သောနာရှုံတီနာရှုံသားဆာလမုန်ဆာလမုန်သားဘောဇဘောဇသားအောပက်အောပက်သားယေရှဲတီအငယ်73မှ 24ရေရှဲသားဦးကားအေလျာဘဒုတိယသားအဘိနဒတတိယသားရှိမာစတုထသားနာသနေလပစ္စမသားယက်ဒေသတ္တမသားဩဇင်တတ္တမသားအေလိဟုအထမသားဒါဝိဒ်သူတို့နှမကဇေရုယာနှင့်အဘိဂဲလာဒီဇေရုယာသားကအဘိရှေယောဘအာတဟေလ ဘောင်းတော့ရောက်ဒီအပိကဲလသားကအာမတအာမတအဖကဣရှမေလအမျိုးရေတာဒီဟေဇယုန်သားကာလက်တီမယံအစုဘနှင့်ရေရုပ်တွင်မြင်သောသားကယေရှာရှောဘတ်အာဒုန်ဒီအစုဘတည်သောနောက်ဧဖရကိုတင်၍ဟုရကို မြင်ပြန်လေ၏ဟုရသားကဥရိဥရိသားကဘေဇလီလဒီထိုနောက် ဟေဇယုန်သည်အသက်60ရှိသောဂိလန်အဖ မာခိယ၏သမီးနှင့်ဆုံဖက်၍ဇေကုတ်ကိုမြင်လေ၏ဇေကုတ်သားကားယာဣရဒီထိုသူသည်ဂိလပြည်၌မြို့23မြို့ကိုပိုင်၏ဂေရှုရမြို့အာရမြို့နှင့်တကွာယာဣရမြို့စုကေနတ်မြို့နှင့်ပဝန်းကျင်သောမြို့စုမြို့ပေါင်း60တို့ကိုတိုက်ယူ၏ထိုမြို့အပေါင်းတို့ကိုဂိလအဖမာခိရ၏သားမြေးတို့သည် ပိုင်ကြ၏ဟေဇယုန်သည် ကာလက်ဧဖရမြို့၌တည်သောနောက်သူ၏မယားအဘိဒီသူ၏သားအာရှုရကိုဖွားမြင်၏အာရှုရသားကတေကောဒီအငယ်25မှ33ဟေစီယုန်ဤတာဦးယေရမေလတာကာတာဦးအာယမဆ၍ဘုနာဩယင်ဩဇင်အခိယကြီးအာတယအမည်ရှိသော အခြားမယားတွင်ဩနံကိုမြင်၏ယေရမေလဤတာဦး အာယံသားကားမာဆယာမိန်ဧကာဒီဩနံသားကားရှမဲနှင့်ယာဒတ်ဒီရှမဲသားကားနာဒတ်နှင့်အဘိရှုရဒီအဘိဟဲလံအမည်ရှိသောအဘိရှုရမယားဒီအာဗန်နှင့်မောလိတ်ကိုဖွမ်းမြင်၏နာဒတ်သားကားတေလက်နှင့်အပိန်ဒီတေလက်၌သားမရှိ အပိန်သားကားဣရှိဣရှိသားကရှေရှံရှေရှံသား အာလဲဒီရှမဲညီယာဒသားကယေတာနှင့်ယောနသန်ဒီယေတာ၌သားမရှိယောနသန်သားကပေလက်နှင့်ဇာဇတ်ဒီဤ၍ကယေရမေလအမျိုးအနွယ်ဒီအငယ်34မှ41ရှေရှန်၌သားမရှိ သမီးတသက်ရှိ၏ရှေရှန်၌ယာဟအမည်ရှိသောအေဂုတုအမျိုးသားကျွန်ယောက်ျားတယောက်ရှိ၍ ထိုကျွန်နှင့်သမီးတယောက်ကိုပေးစားသဖြင့်သမီးသည်အဖတို့သားအတဲကိုဖွမ်းမြင်၏အတဲသားကနာတန်နာတန်သားဇာဘတ်ဇာဘတ်သားအေဖလလအေဖလလသားအိုပက်အိုပက်သားယေဟုယေဟုသားအာဇရိဒီအာဇရိသားကဟေလက်ဟေလက်သားအေလတာအေလတာသားတိတမဲတိတမဲသားရှလုံရှလုံသားယေကမိ ယေကမိသားအေလိရှမာဒီအငယ်52မှ59ယေရံဘေလဤညီကာလက်သားဥကားမေရှမေရှသားဇိဖဇိဖသားမယေရှမယေရှသားဟေဗျုံဟေဗျုံသားကိုရတာပွားယေကင်ရှေမဒီရှေမသားကယဟန်ယဟန်သားယောကောင်ဒီ ယေကင်သားကားရှံမဲရှံမဲသားမောနမောနသားဘဲစုရသည်ကာလက်မယားငယ်သည်လဲဟာရန်မောဆာဂါဇက်တို့ကိုဖွားမြင်၏ဟာရန်သားကားယာဒဲသည်ယာဒဲသားကားယေကင်ယောတန်ဂေရှုံပေလက်အေဖာရှာဖတ်သည်ကာလက်မယားငယ်မာခာသည်လဲရှေဘာနှင့် တိရဟာနာကို၎င်းမာဒမေနအဖရှာဖမာခဘေနအဖရှေဝဂိအာအဖကို၎င်းဖွားမြင်၏ကာလက်သမီးကားအာခတတိအငယ်90မှ95ဧပရတာဥဟုရာဤသားဖြစ်သောကာလက်သားကကိရယယာရင်အဖရှောဘလဘဲလင်အဖဆာလမဘေခါဒာအဖဟာရတီ ကိရယယာရင် အဖရှောဘာလတာဟုမူကားဟာယောနှင့်မနဟေတိအမျိုးတပိုင်းကိရယယာရင်အမျိုးမျိုးဣတရီလူဖုဟိလူ ရှုမတိလူမိရှယွိလူဒီထိုအမျိုးတဲကဇာရတိလူနှင့်အေရှတောလိလူဖြစ်သည်ဆာလမတာဟုမူကားဘဲလင်နှင့်နေတောဖန်တိလူအာတယုတ်ဘဲယောဘမနာဟေတိအမျိုးတပိုင်းဇောရီလူ ယာဘဲမြို့၌နေသောရှောဘရီလူတိရတိလူ ရှိမတိလူစုကတိလူဒီထိုသူတို့သည် ရေခတ်အမျိုး၏အဖဟေမမဆင်းသက်သောကိနိအမျိုးဖြစ်သည်